တန်နဲ့ဆွဲယူတယ်မမြဲတဲ့သဘောနဲ့ဆွဲယူလိုက်တယ်ဟောတန်ထင်လားအဲ့တော့ရှင်တော်မြတ်ဘုရားရဲ့ညာအောင့်ဩเสียမကောင်းဘူးလားအမှန်ဩเสียကောင်းတယ်ဒါကြောင့်မလို့အတုမရှိဘူးလို့ဆိုကြတာရှိပါမလားမရှိဘူးဘယ်သူမှကိုမတုနိုင်တာအနုတ္တရပုရိသဓမ္မတာရတိမယင်ကြီးညာတ attva များကို ရင်ပါလေးအောင်သွေးဆောင်ဆုံးမခြင်း၌တုဘဲ့กินတော်မူသောမြတ်စွာဘုရားဟောဒီမှာသွေးဆောင်တာမဟုတ်ဘူးလားပထမဘာနဲ့သွေးဆောင်လိုက်တယ်လဲအလှနဲ့သွေးဆောင်လိုက်တယ်အလှနဲ့သွေးဆောင်ပြီးတော့အပြက်ကိုပြလိုက်တော့ဟောချက်ချင်းထင်ကနေမြင်သွားတယ်အရှင်သာရိပုတ္တရာဒီလိုတတ်နိုင်လားမတတ်နိုင်ဘူးဒီတော့မြတ်စွာဘုရားအတုရှိသလားအဲ့ဒါကြောင့်မလို့အနုတ္တရောပုရိသဓမ္မတာရတိ မယင်ကြေးကြညာတ္တဝါများကိုမယင်ကြေးဘူးဆိုတာလောဘဒေါသမောဟကိလေသာတွေရှိနေတာကိုမယင်ကြေးတာခေါ်တယ်အဲ့ဒီကိလေသာတွေရှိနေယင်ကြေးမလားရိုက်မလားရိုက်နာပေါ့ဒီကိလေသာတွေငြိမ့်သွားပြီဆိုရင်ယင်ကြေးတယ်အခုတော့ဒီယဟန်လေးကယင်ကြေးသလားရိုက်နလားဟမ်မရှုခင်ကရိုက်နေဘာကြောင့်လဲလောဘကိလေသာဝင်နေလို့ဟုတ်ကဲ့လားသူ့ကိုမြတ်စွာဘုရားကယင်ကြေးအောင် မသွေးဆောင်ပေဘူးလား သွေးဆောင်ပြီးတော့အပြက်ပြလိုက်တယ်မြင်ရဟောယန္တာဖြစ်သွားတယ်ဆိုအနုတ္တရောပုရိတာဓမ္မတာရတိမယင်ကြီးကြညာသတ္တဝါများကိုယင်ပါလေအောင်သွေးဆောင်ဆုံးမခြင်း၌သူပဲကင်းတော်မူသောမြတ်စွာဘုရား အနုတ္တရောပုရိသဓမ္မတာရတိမယင်ကြီးကြညာသတ္တဝါများကိုရင်ပါလေအောင်သွေးဆောင်ဆုံးမခြင်း၌သူပဲကင်တော်မူသောမြတ်စွာဘုရားသို့ ဘောပေါက်လားအနုတ္တရောပုရိသဓမ္မတာရတိဂုံတော်ရဲ့သဘောအတိပ္ပယ်နားလေလားရှင်းလို့ဟုတ်ကဲ့လားမြတ်စွာဘုရားတပါးပဲတဲ့မမှားတာရှိတယ်တဲ့ဒီပြင်ကတော့တနည်းနည်းနဲ့မှားတတ်တာပဲတဲ့ဒါကြောင့်မလို့ဘုန်းကြီးတို့လည်းမှားတတ်တာပဲမှားတဲ့အခါပါတယ်မှားတဲ့အခါလဲမှားပြီးမပေါ်ဟုတ်လားဘုရားဟာတော့ ဘယ်ကျမ်းကနေရတော့မှားတဲ့အခါလဲမှားပြီးမပေါ့ဆိုတာအဲဘယ်ကျမ်းကနေရတော့ဥရှံသာတို့ကျမ်းကနေရနော်အဲ့ဒါကြောင့်တရားနာလိုတာတရားအားထုတ်လိုတာသီလဆောက်တည်လိုတာဒါနပြုလိုတာဟာဘုန်းကြီးကသန္တာသန္တာဓိပတိအလိုသန္တာအာကောင်းတာသန္တာဣတိပအလိုသန္တာအာကောင်းတာလို့ပြောတယ် လောဘမဟုတ်ဘူးလို့ပြောတယ်အဲ့ဒါကိုဘုန်းကြီးပြောတိုင်းလည်းမယုံနဲ့ချင်းငိမ်ညာဘုန်းကြီးတို့လည်းမှားတတ်တာပဲကိုညာနဲ့ကိုဝေဖန်ပြီးမှယုံဒါပြောတာမဟုတ်လားအဲ့ဒါကိုဥပမာပြရတာဘယ်ရောက်သွားသမထကမ္မထလေးစရောဥပဒနာကမ္မထရောဘာရောသုံးသွားတာပဲနော်သုံးသွားလိုက်တာဒါကြောင့်မလို့တရားဘာတရားလဲယူလွယ်တရားနော်မကောင်းလားကောင်းလားကောင်းတယ်ဒီတော့ အဲ့ဒီမှာဘယ်လိုစစ်သိရမလဲလို့ဆိုတော့ဒီတရားနာလို့တဲ့တရားအားထုတ်လို့တဲ့သီလဆောက်တည်လို့တဲ့ဒါနပြုလို့တဲ့နာခြင်းကြားခြင်းပြုခြင်းဆောက်တည်ခြင်းပေကံလှူဒန်းခြင်းဆိုတဲ့ခြင်းဟာလောဘမဟုတ်ဘူးဆန္ဒပဲကုသလေဆန္ဒခေါ်တဲ့ကုသိုလ်ဆန္ဒပဲဆိုတာဟုတ်မှဟုတ်ပါမလားလို့ဘလို့ဝေဖန်ရမလဲလို့ဆိုတော့ဘုန်းကြီးကခုနပြောတယ်မြတ်စွာဘုရားကတရားတွေကိုနှစုပြောခဲ့တယ်လို့ကံနာဓမ္မမဲသော မဲညစ်သောအဖို့အဆူရှိသောတရားတုတ်ကဓမ္မဖြူစင်သောအဖို့အဆူရှိသောတရားလို့နှမျိုးခွဲကြခဲ့တယ်တို့တို့ပြောမယ်ဆိုရင်ကာမဓမ္မတရားမဲတွေကတစုတုတ်ကဓမ္မတရားအဖြူတွေကတစုလို့နှစ်စုဟောခဲ့တယ်ကာဏဓမ္မတရားအမဲတွေဆိုတာအကုသိုလ်တွေတုတ်ကဓမ္မတရားအဖြူတွေဆိုတာကုသိုလ်တွေဟုတ်ကဲ့လားဒါတော့ gain ကိုဟာကိုဝိပန်တရားနာလို့တယ် သီလဆောက်တည်လိုတယ်တရားအထုတ်လိုတယ်တရားနာကျင်တယ်သီလဆောက်တည်ကျင်တယ်ဒါနပြုကျင်တယ်အဲ့ဒီစိတ်ဝင်လာရင်မဲသလားဖြူသလားသိကြသလားဖြူရင်ကြည်လင်တယ်ရွှင်လန်းတယ်ဝမ်းသာတယ်မဲရင်ညှဉ်းနှွမ်းတယ်ဆင်းရဲတယ်စိတ်ညစ်မဲလင်းဆင်းရဲပင် ဖြူလင်းချမ်းသာသည်ဟုတ်သလားညင်မဲတယ်ဆိုဆင်းရဲတယ်ဖြူရင်တော့ချမ်းသာတယ်ဒါတော့ အဲ့ဒီစိတ်တွေဝင်လာတဲ့အခါမှာကိုယ်စိတ်ထဲမှာကြည်လင်းပြီးတော့ဖြူစင်ချမ်းသာနေသလားညစ်မဲ့ပြီးဆင်းရဲနေသလားကြည်လင်းပြီးတော့ဖြူစင်ချမ်းသာနေသလားဒါမှမဟုတ်ညစ်မဲ့ပြီးဆင်းရဲနေသလားတရားနာခြင်းနဲ့စိတ်ဝင်လာတဲ့အခါသီလဆောက်တည်ခြင်းနဲ့စိတ်ဝင်လာတဲ့အခါတရားအားထုတ်ခြင်းနဲ့စိတ်ဝင်လာတဲ့အခါမှာစိတ်ထဲမှာဘယ်လိုနေသလဲ ကြည်လင်ဖြူစင်တယ်ဆိုတော့ညင်မဲ့သလားဒါဖြင့်မြတ်စွာဘုရားသတ်မှတ်ထားတဲ့ဤအရာဆိုရင်ကြည်လင်ဖြူစင်တဲ့စိတ်ဆိုရင်ပါတယ်တော့ကုသိုလ်တဲ့ညင်မဲ့တဲ့စိတ်ဆိုရင်အကုသိုလ်ဒါဖြင့်တရားနာလိုစိတ်တရားအားထုတ်လိုစိတ်သီလဆောက်တည်ဆိုဒါနပြုလိုတဲ့စိတ်ဟာစိတ်ညစ်စိတ်မဲလားဖြူစင်တဲ့စိတ်လားဒီလိုဆိုလို့ရှိရင်ကုသိုလ်လားအကုသိုလ်လားကုသိုလ်ဆိုရင် လောဘဟုတ်ပါမလား ဘာပဲဖြစ်ရမလဲခန္ဓာဟောကိုဟာကိုမဝေပန္တာဘူးလားအဲ့ဒါလိုဝေပန္တာစေခြင်းလို့အဲဒါကြောင့်ပြောတိုင်းမယုံနဲ့မှတ်တတ်တဲ့ကိုဟာကိုဝေပန်ကဲဒါဖြင့်အခုဘုန်းကြီးကအပြင်ပြောလိုက်ပြီအာဘုန်းကြီးကတရားအားထုတ်လို့တရားနာလို့တဲ့စိတ်သီလဆောက်တည်လို့ဒါနပြုလို့တဲ့စိတ်ကိုဌာနလို့ပြောတာမှားသွားတယ်အဲ့ဒါဒကာဒကာမတွေပြင်းမှတ်လိုက်ကြအဲ့ဒါလောဘအကုသိုလ်တွေဟော ကဲဒီလိုဘုန်းကြီးအပြင်ပြောလိုက်မယ်ဒကာတော်မတွေကဘယ်လိုပြောမလဲမှန်ပါဗျာဆရာတော်ပြောတဲ့အတိုင်းပါပဲလို့ဒီလိုပြောမှာမဟုတ်လားလို့ဘယ်ပဲလို့လဲမှားပါတယ်ဗျာပြင်မမှားပါတယ်ဗျာပြင်မအောင်ဗျာအဲ့လိုပြောရရမှာမဟုတ်ဘူးလားဆရာတော်ဘလို့ပြောပြဒါမဟုတ်ပါဘူးမဟုတ်နိုင်ပါဘူးပါဇက်ကထုတ်မပြောတော့မှမဟုတ်ဘူးလားအဲဆရာတော်ကဒါတရားနာလို့ဒါတရားလှုပ်လို့လားလောဘလို့ပြောတာဒါအကုသိုလ်လို့ပြောတာမဟုတ်ပါဘူးဘယ်လို့မှမဟုတ်နိုင်ဘူး ။ဘာကြောင့်လဲ။ဒီစိတ်ဖြစ်ရင်ဖြူစင်းနေတာပဲဖြူစင်းနေတယ်ဆိုတော့ဒါအစင်းမှမစင်းရချမ်းသာနေတာဒါဘယ်တော့မှအကုသိုလ်မဟုတ်ဘူး။ဒီလိုဖြစ်ရမှာမဟုတ်လား။ဟဲ့အဲ့လိုပြန်ပြီးညင်းတတ်ရတယ်နော်။ဒီလိုညင်းနိုင်အောင်မြတ်စွာဘုရားရဲ့ဝါဒတော်ဟာဘာဝါဒလဲလို့သီရိဓမ္မသောကမင်းကြီးကအရှင်မောဂလိဗုဒ္ဓတိတ်တထေကိုမေးတယ်။ဟိုယဟန်ကောင်းယဟန်ဆိုခွဲကြခြင်းလို့အဲ့ဒီအချိန်မှာ သာသနာကသီရိဓမ္မသောကမင်းကြီးချင်းမြောက်တဲ့အခါကျတော့ မြတ်စွာဘုရားသာသနာဘုရားပြိဋိဘံစံပြီးလို့နှစ်ပေါင်းနှစ်ပေါင်း230ကျော်ပါ230ကျော်မှသာသနာကတိတ်ထွန်းကားနေတယ်ဒီလိုဓမ္မတောကမင်းကြီးကသာသနာကိုတိတ်ချီးမြှောက်ထားတဲ့အခါကျတော့သာသနာတဲ့ကယဟန်တော်တွေကတိတ်ချမ်းသာနေတယ်ချမ်းသာနေတော့ဗုဒ္ဓသာသနာမယုံကြည်တဲ့ပုဂ္ဂိုလ်တွေကလည်းပဲအယောင်ဆောင်ပြီးသာသနာထဲဝင်လာတယ်သင်္ကန်းဝတ်ပြီးတော့ဒါနဲ့ပဲသာသနာဟာအယောယောအနှောနှောနဲ့မစင်မကြဲဖြစ်နေတဲ့အခါကျတော့သာသနာစင်ကြဲခြင်းတော့ကိုယ်တိုင်စစ်ဆေးခြင်းလို့တိရိဓမ္မတောကမင်းက အရှင်မောဂလိဗုဒ္ဓထိတာမထေရကိုရောက်တယ်အရှင်ဖရာတပည့်တော်ကိုယ်တိုင်ယဟန်တော်တွေစင်မေးပြီးသာသနာတန့်စင်အောင်လုပ်ခြင်းပါတယ်ဖရာမြတ်စွာဘုရားရဲ့ဝါဒကဘာဝါဒပါလဲဖရာလို့ဆိုတော့အရှင်မောဂလိဗုဒ္ဓထိတာမထေရကဝိပစ္ဆဝါဒမင်းကြီးတဲ့ဝိပစ္ဆဝါဒတဲ့ဝိပစ္ဆဝါဒဆိုတာဝေပန်စစ်စစ်တဲ့ဝါဒဟဲ့ဒါဒီလိုမှန်တယ်ဆိုလက်ခံရမယ်ဝါဒမဟုတ်ဘူးဝေပန်စစ်စစ်ရအောင်ပါဝေပန်စစ်စစ်တဲ့ဝါဒ အရှင်သီရိဓမ္မသောကမင်းကိုတင်ပြလိုက်တဲ့အရှင်ပေါဠိဗုဒ္ဓဒိဋ္ဌမထေရဒါကြောင့်မြတ်စွာသီရိဓမ္မသောကမင်းကယဟန်တော်တွေတပါးချင်းတပါးချင်းပင့်ပင့်ပြီးတော့မေးတယ်အရှင်ဖေရမြတ်စွာဘုရားဝါဒဘာဝါဒတဲ့ဝိပဿဝါဒတကားကြီးအဲဟုတ်ပြီအရှင်ဖေရဒီဘက်ကြွပါဝိပဿဝါဒသမားတွေကအရှင်ဖေရနောက်တပါးလားမြတ်စွာဘုရားဝါဒဘာဝါဒလဲအကိရိယဝါဒမင်းကြီးအင်းအရှင်ဖေရအကိရိယဝါဒဆိုဟိုဘက်သွား တစုကဲအရှင်ဘုရားမြတ်စွာဘုရားဝါဒဘာဝါဒလဲနတ္ထိကဝါဒမင်းကြီးအဲနတ္ထိကဝါဒဆိုလဲအရှင်ဘုရားဟိုဘက်သွားအဲဒါလိုအပြင်ကိုရော်တိုင်းစစ်စစ်ပြီးတော့ယဟန်နေမေးမေးပြီးတော့ဘာဝါဒလဲဘာဝါဒလဲနဲ့မေးလိုက်တဲ့အခါကျတော့ဝိပစ္စဝါဒသမားတွေကယဟန်တွေကတစုတခြားတခြားကိရိယာဝါဒအကိရိယာဝါဒနတ္ထိကဝါဒသမားတွေကတစုစုပြီးတော့မှ gain ဝိပစ္စဝါဒသမားတွေကဖရာရဲ့သားတော်ယဟန်စီယဟန်မနေ နတ္တိကအကိရိယကိရိယဝါဒသမားတွေကယဟန်အတုရောက်နေကဲသင်္ကန်းချိုးဖြင်းစင်ချေကျုံမြင်းချေကျုံဟောမလွယ်ဘူးလားအစစ်တုခွဲတာ နော်အတုစစ်ခွဲကဲဘုရားဝါဒပါဝါဒတော့ဝိပိဇဝါဒဘာတယ်တော့ဝိပိဇဝါဝါဒဆိုတာဝေဖန်စိတ်စစ်တဲ့ဝါဒတဲ့ blind faith ကို အာမပေးဘူးမြတ်စွာဘုရားကဟုတ်ကဲ့လား blind faith ဆိုတာဘာလဲ အကန်းယုံအယမ်းယုံမဟုတ်လားပြောသမျှယုံဟေးမင်းတို့ကငါဖန်ဆင်းတယ်ယုံလိုက်တာအာယုံမဖေယုံမဖေဒီလိုမဟုတ်လားအဲ့ဒါ blind faith ဟေးကမ္ဘာလောကကြီးနဲ့တတ္တဝါတွေငါအကုန်ဖန်ဆင်းလိုက်တယ်မမယုံမဖေအဲဟိုကောင်ချမ်းသာနေတာငါချီးမြှောက်ထားတာကောင်းချီးဩဘာပေးထားလို့ဟောယုံမဖေမဟုတ်လားအဲ့ဒါဝိပဿဝါဒလားအဲ့လိုမလုပ်ရဘူးမဟုတ်ဘူးတဲ့အဲ့ဒါအမှန်တန်တတိထားရတယ်ဒါကြောင့်မလို့ အခုနပြောတဲ့တရားနာလို့တရားအားထုတ်လို့တဲ့ဒါနပြုလို့သီလဆောက်တည်လို့တဲ့လိုခေါ်တဲ့ခြင်းဟာလောဘလားဆန္ဒလားဆန္ဒမှာဆန္ဒဓိပတိလည်းဟုတ်တယ်ဆန္ဒအိဋ္ဌိပတ်လည်းဟုတ်တယ်အိဋ္ဌိပတ်ဆိုတာပြည့်စည်ပြည့်စုံခြင်းဤအခြေခံတရားတဲ့ဟုတ်လားအိဋ္ဌိပတ်ဆိုတာဘာလဲပြည့်စည်ပြည့်စုံခြင်းဤအခြေခံတရားတဲ့ ကုသိုလ်ပြုလို့တဲ့ဆန္ဒအားကောင်းလာပြီဆိုလို့ရှိရင်အဲ့ဒီကုသိုလ်ပြုမှုကိစ္စပြီးမသွားဘူးလားပြီးသွားတယ်ဒါကြောင့်မလို့ဆန္ဒအားကောင်းခြင်းဟာပြည်စည်းပြည်စုံခြင်းရဲ့အခြေခံတရားပဲတရားနာလို့တဲ့ဆန္ဒအားကောင်းလာပြီဆိုလို့ရှိရင်ဘလောက်ဝေးဝေးကြည့်မြင်နိုင်ကောဒီလားမနာဘူးလားနာလာတယ်တမိုင်းကရောလားမနာဘူးလားနာတာပဲသင်္ကန်းညွန့်သူ့ဝနာရောမလာဘူးလားလာတာပဲအဲ့ဒါဘာကြောင့်လာနိုင်တယ်လဲဒီလောက်ကားနှစ်တန်သုံးတန်စီးနေရတယ် ဆန္ဒပြင်းပြလို့ဟုတ်လားအဲ့ဒါကြောင့်အဲ့ဒီဆန္ဒကိုအဋ္ဌိပါပြည်စည်းပြည်စုံကြီးအခြေခံတရားဆန္ဒပြင်းပြရင်ကိစ္စပြီးတော့တာပဲဆန္ဒဝတ္တကိဏမကမ္မနသိစတိတဲ့ဆန္ဒဝတ္တဆန္ဒပြင်းပြသောသူအားကိဏမကမ္မအဘယ်မည်သောအမှုသည်နသိစတိမပြီးပဲရှိအနီးတဲ့ဟောပါတယ်တော့ဆန္ဒပြင်းပြတဲ့ပုဂ္ဂိုလ်အားမပြီးတဲ့ကိစ္စမရှိ မမှန်ဘူးလား သိမ့်မှန်နဲ့အဲ့ဒီဆန္ဒပြင်းပြဖို့ပဲအရေးကြီးတယ်အဲဆန္ဒပြင်းပြလာပြီဆိုအဲ့ဒီဆန္ဒကိုအဋ္ဌိပတ်လို့လည်းခေါ်တယ်အဓိပတိလို့လည်းခေါ်တယ်ဆန္ဒအဓိပတိဆန္ဒအဋ္ဌိပတ်ဒါတော့ဆန္ဒပြင်းပြလာပြီဆိုလို့ရှိရင်စိတ်ကလည်းပြင်းပြလာတော့တာပဲဆန္ဒပြင်းပြလာတဲ့ဆိုစိတ်ကလည်းပြင်းပြလာတော့တာပဲအဲ့ဒီပြင်းထန်တဲ့စိတ်ကိုလည်းပဲအဋ္ဌိပတ်ခေါ်တယ်အဓိပတိခေါ်တယ် စိတ်ပါတယ်ဆိုတာစိတ်အာရော့နေတာလားစိတ်ဓာတ်ပြင်းထန်နေတာလားပြင်းထန်တယ်စိတ်ပါရင်မလောက်ပေဘူးလားလောက်တယ်လောက်ရင်မဖြစ်ဘူးလားကဲစိတ်မပါဘဲနဲ့သူများတိုက်တွန်းလို့လောက်ရင်ဖြစ်ပါမလားဘယ်တော့မှမဖြစ်ဘူးအဲ့ဒီစိတ်ပါတာဟာစိတ်ပြင်းထန်လာတာအဲ့ဒါအဋ္ဌိပအခြေအနေရောက်လာတာအဓိပတိအခြေအနေရောက်လာတာဆန္ဒလည်းအဋ္ဌိပစိတ်လည်းအဋ္ဌိပအဲ့တော့အလိုဆန္ဒကလည်းပြင်းထန်လာတယ်စိတ်ကလည်းပါလာပြီဆိုတဲ့အခါကျတော့ तू ကြိုးစားမလားမကြိုးစားဘူးလား ကြိုးစားတယ်အဲအဲ့ဒီကြိုးစားတဲ့ဝိရိယဟာလည်းပဲအဋ္ဌိပတ်ပဲကြိုးစားတဲ့ဝိရိယဟာလည်းအဋ္ဌိပတ်ယောဂီဆိုလို့ရှိရင်မနဲ့သောအိယာရကနေပြီးအိယာဝင်ထိမပြတ်မလားရှုတော့တာပဲစကားလည်းမပြောဘူးငေးလည်းမငေးဘူးမမောလည်းမမောဘူးဟုတ်ကဲ့လားရှုမှတ်မှုရင်ဆက်ဆက်မိအောင်ရှုတယ်ဆိုတော့ဝိရိယအားသေးလို့လားအားကြီးလို့လားအဲ့ဒီအားကြီးတဲ့ဝိရိယဟာအဋ္ဌိပတ်အဓိပတိဟုတ်ကဲ့လားအားကြီးတဲ့ဝိရိယကိုဘာခေါ်လဲ ဝိရိယအဋ္ဌိပဝိရိယအဓိပတိဟုတ်ကဲ့လားကဲဒီတော့တရားဘက်မှာဆိုလို့ရှိရင်အဲ့ဒီအလိုဆန္ဒပြင်းပြပြီးစိတ်ပါလက်ပါနဲ့ကြိုးကြိုးစားစားအဋ္ဌိပအခြေအနေရောက်တဲ့ဆန္ဒစိတ်တဝိရိယနဲ့ကြိုးစားအထုတ်လိုက်ပြီဆိုလို့ရှိရင်ရုပ်သဘောနာမ်သဘောသိတဲ့ဝိပဿနာပညာဥပဒနာဉာဏ်မဖြစ်ဘူးလားအဲ့ဒီဥပဒနာဉာဏ်ဥပဒနာပညာကိုဝိမာန်တလို့ခေါ်တယ်ဟုတ်လား အဲ့ဒီညာအဲ့ဒီပညာကိုဘာခေါ်လဲဝိမာန်တလို့ခေါ်တယ်ဝိမာန်တအိဋ္ဌိပါဘာအိဋ္ဌိပါလဲဉာဏ်သို့မဟုတ်ပညာနော်ရုပ်သဘောသိတဲ့ဉာဏ်ရုပ်သဘောသိတဲ့ပညာနာမ်သဘောသိတဲ့ဉာဏ်နာမ်သဘောသိတဲ့ပညာအနိစ္စဒုက္ခအနတ္တသဘောသိတဲ့ဉာဏ်ပညာဒါကိုဝိမာန်တခေါ်တယ် အဲ့ဒီဥပဒနာဉာဏ်နဲ့ထက်တဲ့တဏ္ဍာမိမိတဏ္ဍာမှာဖြစ်လာပြီကြွတယ်လှမ်းနေချတယ်မှတ်လည်းပဲကြွကျင်နေကြွတယ်လှမ်းနေချတယ်မှတ်လည်းကြွမှုသဘောလှမ်းမှုသဘောချမှုသဘောတို့ရဲ့အစဉ်စဉ်ဖြစ်ဖြစ်ပြီးပြက်ပြက်သွားတာတွေဒါတွေမြင်တယ်ဖောင်းတဲ့ပိန်နဲ့ရှုတယ်ဖောင်းမှုလို့တဲ့အစဉ်စဉ်ပိန်မှုလို့တဲ့အစဉ်စဉ်ဖြစ်ဖြစ်ပြီးပြက်ပြက်သွားတာတွေတွေ့တယ်စဉ်းစားတယ်စဉ်းစားတယ်တွေးတယ်တွေးတယ်ရှုလို့ရှိရင်လည်းပဲစိတ်ကလေးတွေတွေးစိတ်ကလေးတွေပြက်ခနဲ့ပြက်ခနဲ့ပြက်ခနဲ့ကြာသွားသည့်အထိအနိစ္စဒုက္ခအနတ္တသဘောတွေမြင်လာတယ်အဲ့ဒါလို့မြင်တဲ့ဝိပဿနာဉာဏ်ဝိပဿနာပညာဟာဝိမန္တာဟောအဋ္ဌိပါ ဒါအိဋ္ဌိပတ်ဘယ်နှခုလဲဘယ်နှခုရှိသွားပြီလဲဟမ်ဒုက္ခဒုက္ခပြန်ရေးကြည့်ပါဦးသန္တာစိတ်ဓာဝိရိယဝိမာန်တမဟုတ်လားဘယ်နှခုလဲလေးခုအဲ့တော့ရုပ်သဘောနာသဘောသိတဲ့ဝိမာန်တဆိုတဲ့ဝိပဿနာညာအားကောင်းလာပြီဆိုလို့ရှိရင်ဒီဝိပဿနာဉာဏ်နဲ့ဒီစင့်တဲ့တစ်စင်မရင်ဘူးလား ရင့်သွားပြီဆိုမဲ့ညာဘုံညာမရဘူးလားရတော့ကိလေသာမငြိမ်းဘူးလားဩမိမိလိုချင်တဲ့ကိလေသာငြိမ်းခြင်းဆင်းရဲငြိမ်းခြင်းကိစ္စပြီးမြောက်မသွားဘူးလားအဲ့ဒီပြီးမြောက်ခြင်းပြီးစီးခြင်းရဲ့အကြောင်းဘာတူလဲဆိုတော့ဝိမာန်တာဟုတ်လားဝိမာန်တာသန္တာစိတ်ဓာဝိရိယဒါကြောင့်သူတို့ကိုပြည်စီပြည်စုံခြင်းဤအခြေခံတရားတဲ့အဋ္ဌိပါဟုတ်ပြီလား ကိုင်းစုပြည်စည်းပြည်စုံခြင်းဤအခြေခံတရားဣတိပ၄ပါးဆိုသည်မှာသန္တာစိတ်ဓာဝီရိယဝီမန္တာတို့ဖြစ်ပါသည်ပြည်စည်းပြည်စုံခြင်းဤအခြေခံတရား အိဋ္ဌိပ၄ပါးဆိုသည်မှာသန္တာစိတ်ဓာဝိရိယဝိမာန်တတို့ဖြစ်ပါသည် ဝိမန္တဆိုတာပညာနော်ပညာဆိုတာသိတာရုပ်သဘောနံသဘောသိတာဒါဝိမန္တဒီတော့သန္တာခေါ်တဲ့အိဋ္ဌိပတ်ရှိလာပြီဆိုရင်တခြားအိဋ္ဌိပတ်တွေလည်းတဖြည်းဖြည်းပြည့်စုံသွားတော့တာပဲတဲ့အဲကြောင့်တရားနာလို့တဲ့သန္တာရှိလာရင်တရားနာမိတယ်တရားနာမိရင်တရားသဘောသိလာတယ်တရားသဘောသိရင်တရားအထုတ်ခြင်းလာတယ်တရားအထုတ်ခြင်းလာပြီဆိုအာမထုတ်ပေဘူးလားအာထုတ်ပြီဆိုလို့ရှိရင်တရားမသိဘူးလား တရားသိရင်ကိလေသာပါပြည့်စုံရင်ကိလေသာငြိမ်းဒီလိုဆိုရင်ဆင်းရဲမငြိမ်းဘူးလားဟောအဲ့ဒီတော့ကောင်းကျိုးကိစ္စပြီးမြောက်မသွားဘူးလားသန္တာဣတိပကြောင့်ဟုတ်ကဲ့လားအဲ့တော့ဒါဖြစ်ရင်တရားနာလို့တာတရားအထုတ်လာအထုတ်လို့တာဟာကုသိုလ်လားအကုသိုလ်လားဒါဖြင့်ခုနသောရိယတထေကြီးသူပစ္စည်းကိုလိုချင်တတ်မဲ့တာကြတော့ပါလဲသန္တာလားလောဘလား လောဘအဲ့ဒီလောဘကြောင့်သူသေတဲ့အခါကျတော့ဘာဖြစ်တယ်လဲခွေးဖြစ်တယ်ဟောအခုမှဒီနေရာပြန်ရောက်တယ်နော်အခုမှဒီနေရာပြန်ရောက်တယ်နည်းနည်းလေးတော့ပြန်စမိအောင်တော့ပြောလိုက်ရမယ်နော်အဲ့လောက်တော့နာနိုင်တယ်မဟုတ်လားဒီတဲ့ကဘိုးနာနိုင်သေးလားမနာနိုင်ရင်မဟောတော့နာနိုင်တာလားဒီတော့ခွေးဖြစ်တယ်သူရဲ့သားကသူ့ဘလူလင်နဲ့ သူဘဆိုတဲ့စကားကိုဗမာမြန်မာဘာသာပြန်ရင်မောင်တင့်တယ်လို့နာမည်ပြန်နိုင်တယ်ဒီတဲ့ပို့ပြီးတော့ခေစကားကြကြပြောလို့ရှိရင်မောင်လှချောလို့ဘာသာပြန်နိုင်တယ်အဲ့ဒါသူဘရဲ့အဓိပ္ပာယ်ပဲသူဘဆိုတာအတုဘရဲ့ဆန့်ကျင်ဘက်ကိုဟုတ်လားသူဘဆိုတာဘာရဲ့ဆန့်ကျင်ဘက်လဲအတုဘဆိုတာကဘာလဲမနစ်မတဲ့ယွန်းစပွဲသူဘကတင်တယ်တယ်လှပါတယ်ချောမိုးတယ် ဟုတ်တယ်မဟုတ်လားကိုဘာသာပြန်ရင်တို့ပြန်အဲ့ဒီသူ့အဖေအိမ်မှာသူ့သားနေသူ့အဖေရဲ့အမွေဆက်ခံသူ့အဖေကသူ့အိမ်မှာပဲခွေးကြီးဖြစ်ပစ္စည်းဥစ္စာတွေစောင့်သူကတော့မသိချဘူးဒါနဲ့မြတ်စွာဘုရားဆုံးခံကြွဆုံးခံကြွတာကတော့ဘုရားရှင်ကသူ့ဘလူလွင်ရဲ့ကြွတန်းကိုမြင်လို့မလို့ကြွတာအဲ့ဒီအိမ်ကြွတဲ့အခါကျတော့ခွေးကြီးကမြတ်စွာဘုရားကိုဟောင်းတယ် မြတ်စွာဘုရားဆွမ်းလာရတော့ဟောင်းတယ်ဟောင်းတော့မြတ်စွာဘုရားကဟဲ့သောရိယသောရိယလို့ခွေးကြီးကိုမြတ်စွာဘုရားခေါ်တယ်သောရိယသောရိဟလို့ခေါ်တော့ခွေးကြီးကမဟောင်းတော့ဘူးအမိကုတ်နရွက်ကုတ်ပြီးတော့ပြာပုံပေါ်သွားဝတ်အိတ်နေတယ်တဲ့ဘာကြောင့်လဲဆိုတော့ဘာကြောင့်လဲငါတိသွားပြီမဟုတ်လားဘသူတိသွားတော့မြတ်စွာဘုရားတိသွားပြီအဲ့ဒါကိုသူဘလူလင်ကတိတယ် ခေါရမမြတ်စွာဘုရားခွေးမြာတောရိယာလို့ခေါ်တယ်ငါအဖေနာမည်တက်ခေါ်တာငါစော်ကားတာပဲသူကမသိချပဲဟုတ်ငါစော်ကားတာပဲဒီတော့ဒီခေါရမမြတ်စွာဘုရားကိုသွားပြီးတော့အပြစ်တင်မှပဲကဲ့ရဲ့ရှုပ်ချမှပဲဆိုကြောင်းသွားတယ်ကြောင်းသွားတဲ့အခါကျတော့မြတ်စွာဘုရားကိုဆွဆွဲတယ်သင်ခွေးကိုဘယ်နဲ့ကြောင့်တောရိယာလို့ငါအဖေနာမည်နဲ့တက်ပြီးခေါ်ရတယ်ဟဲ့အဲ့ဒါမင်းအဖေပဲမြတ်စွာဘုရား ခွေးကိုအဖေပဲဆိုဘလောက်နာမလဲစဉ်းစားကြည့်ပါဆက်ဆက်ခါနာဗောမင်းအဖေပဲနာလိုက်တာအဲ့ဒီသူ့ပါဆိုတဲ့ပုံနာနာလို့မလို့မြတ်စွာဘုရားသူတော်တော်ရဲဆက်ဆက်ပြောမှာဗောလေမြတ်စွာဘုရားတော့အေးအေးပဲမင်းမယုံဘူးလားမဖြစ်နိုင်တာရှင်ကြီးကောဓမမြတ်စွာဘုရားအေးဒီလိုဆိုလို့ရှိရင်စမ်းကြည့်ပေါ့ကွယ်မင်းအဖေရွှေအိုးကြီးတွေထားခဲ့တယ်လေးလုံးတောင်မှပဲအဲ့ဒါမင်းမသိဘူးမင်းအဲ့ဒီရိုးတွေရလား မရပါဘူးအေးရှိသေးတယ်မင်းတို့အဲ့ဒီရွှေဘိုးတွေရှားမတွေ့ဘူးအဲ့ဒါလေးရှိခဲ့သေးတယ်မရှိပါဘူးဖေကအဖေကစီးရင်နဲ့အင်းနဲ့လှုပ်ခဲ့တယ်အဲ့ဒါရှိသမျှအကုန်လုံးကျွန်တော်တို့ကျွန်တော်တို့ရှားပြီးတော့ရပြီမဟုတ်ဘူးရှိသေးတယ်ကဲမယုံရင်မင်းဒီလိုလှုပ်အဲ့ဒီခွေးကြီးအိတ်တဲ့အခါမှာနည်းနည်းအိတ်ပျော်လောက်ပြီလို့မင်းထင်တဲ့အချိန်မှာသွားပြီးမေး ရွှေအိုးကြီးလေးလုံးဘယ်မှာထားလဲလို့မေးအဲ့ဒါလို့မေးပြီဆိုလို့ရှိရင်ထပြီးတော့သူသွားတဲ့ထသွားလိုက်မယ်သူသွားတဲ့နောက်မင်းလိုက်လိုက်ပြီးတော့သူပြတဲ့နေရာမှာမင်းတူရွှေအိုးတွေရလိုက်မယ်မခံနိုင်ဘူးသူပါကဒါလည်းမှားရမယ်ဂေါရမတက်တက်ငါ့ကိုငါ့အဖေကို အပြစ်ရဖြစ်အောင်ပြောတာအဲ့တော့တက်သေးတက်ကာရနဲ့တွေ့မှပဲပိုးပြီးတော့သူ့ကိုနှိမ်လိုက်ရအောင်မယ်ဆိုပြီးစောင့်နေ ခွေးအိတ်တဲ့အခါကျတော့ဒီနေ့သွားပြီးတော့နာနာကပ်ပြီးတို့တို့ပြောတယ်ရွှေအိုးကြီးတွေဘယ်ထားခဲ့တော့အဲ့ဒါလို့ဆိုလဲဆိုရောခွေးကြီးကထထပြီးတော့ကိုကုတ်ကိုကုတ်နဲ့သွားတယ်သူကခွေးနောက်ကလိုက်သွားတနေရာကျတော့ခွေးကြီးကတနေရာကိုလက်နဲ့လဲရနှုတ်သီးနဲ့လဲနမ်းပြအဲ့ဒီနေရာတူးတဲ့အခါကျတော့ရွှေအိုးကြီးတွေတွေ့တာကိုတွေ့တော့မှသူ့ဘာလို့လဲ ပန်လန်လက်ပက်လက်ကိုလမ်းတော့အမလီဟုတ်ပါကောကောရမမြတ်စွာဘုရားပြောတာမလီဒီခရိယာငါအဖေပဲဘလို့များဖြစ်တာပါလိမ့်မလဲစိတ်ပြက်လက်ပြက်ဖြစ်သွားတယ်ဒီတည်းမှာမြတ်စွာဘုရားစီပြန်သွားအကျိုးကြောင့်လျှောက်တော့မှမြတ်စွာဘုရားကမြတ်စွာဘုရားအကျိုးကြောင့်လျှောက်တဲ့လူတွေဟာတဲ့လူချင်းတူပါလျက်ကနဲ့တချို့ကယုတ်ဆိုးတယ်တချို့ကယုတ်ဆိုးတယ်တချို့ကဥစ္စာပေါ်တယ်တချို့ကဥစ္စာမွဲတယ်တချို့ကအချွေရံနေတယ်တချို့ကအချွေရံများတယ် တချို့ကအသက်တူတယ်တချို့ကအသက်ရှိတယ်ရှင်ကြီးဂေါရမဘာကြောင့်များပါလဲလို့မေးတယ်ဒီတော့မှမြတ်စွာဘုရားကတတ္တဝရဲ့အသက်တတ်တဲ့လူများအသက်တူတယ်တဲ့မတတ်တဲ့လူကအသက်ရှိတယ်တဲ့သူများပစ္စည်းဥစ္စာကိုမတရားယူတဲ့ပုံကိုယ်တွေကဥစ္စာမွဲတယ်တဲ့မယူတဲ့ပုံကိုယ်တွေကချမ်းသာတယ်တဲ့သူအကြောင်းတရားနဲ့သူဖြစ်တာပါတဲ့အလကားသက်သက်အကြောင်းမဲ့ဖြစ်တာမဟုတ်ဘူးတဲ့ သူ့တဲ့တတ်တော့ကိုယ့်တဲ့လဲတူတာပဲတဲ့သူ့တဲ့မတတ်တော့ကိုယ့်တဲ့ရှိတာပဲတဲ့သူမြတ်ပစ္စည်းဥစ္စာမတရားယူတော့ကိုယ်မှမွဲတာပဲတဲ့မယူတော့ချမ်းသာတာပဲတဲ့သူများကိုမနာလိုတဲ့ပုဂ္ဂိုလ်မှာအချွေအယံနဲတယ်တဲ့မနာလိုစိတ်အိတ်တာများတဲ့ပုဂ္ဂိုလ်မှာအချွေအယံနဲတယ်သူများကြီးပွားချမ်းသာတာကိုဝမ်းသာရွှင်လန်းတဲ့ပုဂ္ဂိုလ်မှာအချွေအယံများတယ်အပေါင်းဖော်များတယ်မိတ်ဆွေသင်္ဃာများတယ်ခင်သူမင်းသူများတယ်တဲ့ မြတ်စွာဘုရားအဲ့ဒီတရားဟောတယ်။ဘာဒေသနာခေါ်တယ်လဲဆိုတော့သုလကာမဝိပင်ကတုတ်ဒေသနာလို့ခေါ်တယ်။သုလကာမဝိပင်ကတုတ်ဒေသနာတဲ့ဘုန်းကြီးတို့အကျယ်တွင်တစ်ခါမှမဟောဘူးသေးပါဘူး။ဒါပေမဲ့အဲ့ဒီဒေသနာရဲ့အထောက်အပံ့ဖြစ်တဲ့ကံတမလွန်တရားတော့ဘုန်းကြီးကကြာကြာနာနာသဘာဝကြာကြာဟောထားတာရှိတယ်။ကတိကတလူငယ်တွေကိုလက်မခံမနေရတဲ့တရား။အဲ့ဒါ ကံညောက်ကံရဲ့အကျိုးတရားခံစားရတယ်ဆိုတာကံတမလုံးဆိုတာဒါတော့ရှိတယ်အဲဒီသုလကမ္မဝိပင်္ဂသုတ်တော်ဒေသနာလာတဲ့အတိုင်းဘုန်းကြီးတို့မဟုတ်ဘူးသေးပါဘူးဒါကြောင့်သူတစ်ပါးကိုမနာလိုတဲ့ပုဂ္ဂိုလ်များခင်မင်သူ ပေါင်းတင်ဆက်ဆံသူအချွေအရာနဲတယ်တဲ့သူတစ်ပါးជីវချမ်းသာတာကိုနာလိုတဲ့ပုဂ္ဂိုလ်များဝမ်းသာကြည်ကြည်လင်ရှင်လန်းဝမ်းမန္တတာရှိတဲ့ပုဂ္ဂိုလ်များမှာတဲ့ အချွေအရံပိုးများတယ်တဲ့မနာလိုမှာချွေရန်กว่าကြည်သာချွေရန်စီတဲ့အခုမှဘုန်းကြီးတို့စာအုပ်ထဲကဆောင်းပုတ်ပြန်ရောက်တယ်ဘုန်းကြီးအဲ့ဒီဆောင်းပုတ်ကိုပြောတာဘယ်ရောက်သွားလဲမသိပါဘူးเนาะမနာလိုမှာချွေရန်กว่าကြည်သာချွေရန်စီ မပေးလှူကမွဲပြာကြလှူမပေါ်ကြွယ်သည်ဒါပြောတာဆိုမနာလိုမှာ ချွေရန်กว่าကြည်သာချွေရန်စီမနာလိုမှာချွေရန်กว่าကြည်သာချွေရန်စီသို့ဘေလူက မွဲပြာကြလူမပေါ်ကြွယ်သည်မပေးလူကမွဲပြာကြလူမပေါ်ကြွယ်သည်သို့ ကြောင့်မနာလိုတဲ့အိတ်သာ စိတ်ညစ်စိတ်မဲမဝင်အောင်ဆင်ញင်နှလုံးသွင်းပြီးတော့လည်းပဲရှုမှတ်ပြီးတော့လည်းပဲနှမျောတွန့်လို့တဲ့မစ္စရိယစိတ်ထားမဝင်လာအောင်ဝင်လာလို့ရှိရင်လည်းပဲမဝင်လာအောင်လည်းဆင်ញင်နှလုံးသွင်းဝင်လာလို့ရှိရင်လည်းရှုမှတ်ခြင်းအပြင်၎င်းဆင်ញင်နှလုံးသွင်းခြင်းအပြင်၎င်းဒီစိတ်အညက်မဲကိုပယ်လို့ရှိရင်စိတ်ဖြူစင်လို့မလို့ချမ်းသာမြတ်မယ်။ဘုန်းကြီးတို့တရားတော်လောက်ပြီ45မိနစ်စီးသွားပြီ။ဒါကြောင့်ဘုန်းကြီးတို့တရားဓမ္မတွေဟာ မိမိတို့တဏ္ဍမှာအဘိဓါဝိတမလောဘပြဘာဒကောဒဥပနာဟအစရှိတဲ့အိတ်တမစ္စရိယအစိုက်တဲ့ကိလေသာစိတ်အငြင်းမဲတွေမဝင်အောင်ဆင်ញနှလုံးသွင်းပြီးတော့ကာကွယ်ဝင်လာလို့ရှိရင်လည်းဆင်ញနှလုံးသွင်းအပြင်တင်းញံအပြင်၎င်းရှုမှတ်ပွားများကြိုးစားအထောက်ခြင်းအပြင်၎င်းပယ်တတ်နိုင်ကြလို့စိတ်အငြင်းမဲ့ကင်းစင်ပြီးတော့ဖြူစင်တဲ့စိတ်အစဉ်သာရှိကြတဲ့ဖြင့်ဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရင့်ကျက်ပြီးလင်မဲ့ဉာဏ်ဖူဉာဏ်နဲ့နိဗ္ဗာန်ကို လင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေဓမ္မကြေးမုံတွင်တင်း၍စစ်ဆေးပါနဲ့တရားတရားဆိုတန်ရှင်းကြည်လင်ကြေးမုံခြင်း နိုဝင်ဘာလ22ရက်နေ့ညနေ3နာရီနဲ့10မိနစ်မှာဘုန်းကြီးတို့တရားပွဲစတယ်။ဟောရမယ့်တရားကတော့အရင်သတင်းပတ်တွေက အစနဲ့ဟောလာတဲ့စိတ်ထားဖြူဖွေးချမ်းသာရေးတရားတော်။တန်ရှင်းကြည်လင်တဲ့စိတ်အစဉ်မှာလောဘဒေါသမောဟအစိုက်တဲ့အဘိဇာဝိတမလောဘကောဓာဥပနာဟအစိုက်တဲ့စိတ်ညစ်စိတ်ရိုင်းစိတ်မိုက်စိတ်ကြီးတွေမဝင်အောင်မြတ်စွာဘုရားရဲ့ အေးမုံမှန်မြင်တည်းဟူသောတရားတော်မှာမိမိစိတ်အစဉ်ကိုတင်းပြီးစစ်ဆေးပြီးတော့အဲ့ဒီကိလေသာအငြိအကျေးများတင်းနေရင်လျှော်ဆေးဖြစ်ပါတဲ့တင်တတ်တဲ့ကိလေသာအငြိအကျေးက16ပါးစိတ်ညစ်မဲကြောင့်ဥပကိလေသာတရား16ပါးပါဠိလိုဘိဇာဝိသမလောဘပြာပါဒကောဓာဥပနာဟမေခပလာတဣဒ္ဓမစ္စရိယမာယာတာထေယထံဘတာရံဘ မာနအတိမာနမဒပမာဒဆက်ကြောက်ပါဒီတရားတွေစိတ်ထဲဝင်ကပ်လိုက်ပြီဆိုဖြူစင်းနေတဲ့စိတ်ကလေးညင်မဲသွားရောညင်မဲသွားရင်ဆင်းရဲရောအဘိဓါဆိုတာသူတစ်ပါးစီစိမ်ကိုရလို့သမှုရှေ့ရှုကြံစီခြင်းဝိသမလောဘဆိုတာမတရားလောဘဗျာပါဒဆိုတာသူတစ်ပါးကိုဖျက်ဆီးလို့စိတ်ကောရဆိုတာအမျက်ထွက်တာဒေါသထွက်တာဥပနာဟယညိုးဖွဲ့တာမက္ခသူကျေးဇူးကို ခြေဖြစ်တာပလာဒ မိမိတဲ့သာသူကိုတက်ပြိုင်တာအိတ်တာသူတော်ဘာကြီးဝါချမ်းသာတာမနာလိုတာမစ္စရိယနှမျောတွန့်တူတာမိမိနဲ့စသမျှသူတော်ဘာနဲ့မဆက်ဆံစေလိုတာမာယမိမိအပြစ်ဖုံးထားတဲ့စိတ်ဖုံးလိုတဲ့စိတ်တာထေယကောက်ကျစ်ဆင်းလဲတဲ့စိတ်ကောက်ကျစ်ဆင်းလဲတဲ့စိတ်ဆိုတာမိမိမှမရှိတဲ့အကုန်ရှိလေတဲ့အောင်ဟန်ဆောင်တာထံပမံခက်ထံကြမ်းတမ်းတာတာရံပသူများတဲ့အစကိုပြုလုပ်လိုတာ မာနထောင်လွှားတက်ကြတာမထမန်ရစ်တာအနိမာနအလွန်မာနကြီးတာ ပမာဒကုသိုလ်တရားတွေမေ့နေတာဒီဟာတွေဟာစိတ်ကိုညှင်မဲစေတဲ့တရားတွေပဲတဲ့ဒါတွေဝင်လာလို့ရှင်စိတ်ဟာမဖြူစင်လို့ညှင်မဲသွားတော့ဆင်းရဲတော့တာပဲတဲ့အဲ့ဒါလဲဆိုရမယ်သူပစ္စည်းကိုရလို့အဘိဇာသူပစ္စည်းကိုရ အလိုကြီးကဝိသမလောဘအကျိုးဖြစ်လို့ခေါ်ဆိုပြပါသိသောကဘောဓမှန်လေပါခွဲကဥပနာဟာယေသူဖြစ်ကမက္ခမှန်ပါဘုံဤရှင်သူပြိုင်မှုပလာတာမနာတို့ခေါ်ဆိုကြိတ်တာ မမျောလေပြီမစ္စရိယမိမိပြင်များဘုံခမာယာဘုံမရှိပြန်ရှိဟန်ဆောင်ကထုတ်ပေါ်ကမှတ်ကြသာတိယမံခေတံကသံဗမှန်စွာသူတဲ့ကဲကိုပြုလိုသာရမထောင်လွားမာနာရစ်ကမတာထောင်လုံးပြီးအတိမာနာတာ ကုသိုလ်များမိများပမာဒာဒီ16ပါးစိတ်အားမဲစေဝဋ္ဌတုံးမှထုတ်ပြသည်ကိလေမှန်မြကြံရတာတွေသူတို့လည်းစိတ်မဲမြည်ပြုသည်အဲ့ဒီထက်ကအဘိဇာဝိသမလောဘဒပြဘာဒကောဒဥပနာဟမေခပလာတာတွေဒါတွေပြောပြီးပြီ အိတ်တာမစ္စရိယအနေချင်းပြောအိတ်တာအနေချင်းပြောပြီးပြီအိတ်တာဆိုတာမနာလိုတာတဲ့ပရသမ္ပတိဥဒ္ဒယနာလက္ခဏာအိတ်တာ သူတစ်ပါးရဲ့စည်းစိမ်ချမ်းသာကိုညူစုခြင်းသဘောရှိတာဟာဒါအိတ်တာပဲတဲ့ညူစုတယ်ဆိုတာမနာလိုတာအဲဒါလို့မနာလိုတဲ့စိတ်ထားရှိတဲ့ပုဂ္ဂိုလ်များအချွေရနေကြတယ်တဲ့အပေါင်းအသင်းနေတတ်တယ်တဲ့ ခင်မင်သူနေရတဲ့တဲ့ဒါကြောင့်မနာလိုစိတ်မဖြစ်ရဘူးတဲ့အိဒါတရားမနာလိုတဲ့တရားဆိုတာမုဒိတာတရားနဲ့ဆန့်ကျင်ဘက်ပဲမြမစိုးတရားလေးပါးတဲ့ကမုဒိတာနဲ့ဆန့်ကျင်ဘက်မေတ္တာကရုဏာမုဒိတာမေတ္တာတတ္တဝါအများ ကောင်းစားချမ်းသာစေလိုတဲ့စိတ်ကရုဏာဆင်းရဲတဲ့တတ္တဝါကို သနာကျင်တာတဲ့စိတ်မုဒိတာ ကောင်းစားချမ်းနေတဲ့ချမ်းသာနေတဲ့တတ္တဝါကိုဝမ်းသာတဲ့စိတ်နောက်ဥပိ္ပခာဆိုတာကတော့ဩတတ္တဝါတိုင်းသူကံလျောက်ပဲကောင်းကံဆိုးကံရှိပြီးကောင်းကျိုးဆင်းရဲကျိုးခံစားကြရတာပဲလို့လစ်လူရှုတဲ့သဘောထားတာအဲ့ဒီတည်းကမုဒိတာဟာအိတ်တရဲ့ဆန့်ကျင်ပဲပဲသူတစ်ပါးပစ္စည်းဇီဝဥစ္စာတိုးတက်တာ ရုပ်စင်းယူပကယတင်နေတာအချွေရန်ခင်မင်ပေါ်များတာလက်တပကပေါ်များတာကိုဝမ်းသာတာဟာမုဒိတာဒါပြမစိုးတရားပဲအေးဒေါ်လိုက်တာတတ္တဝတယောက်အစဉ်ပြေလို့မလို့ဇီဝဥစ္စာလည်းပဲတိုးတက်တဲ့ရုပ်စင်းငါလည်းတင်နေတယ်အစစာအစဉ်ပြေတယ်ဝမ်းသာစရာပဲဝမ်းသာလိုက်တာတတ္တဝတိုင်းတတ္တဝတိုင်းအလုံးဒီလိုပဲအစဉ်ပြေပြီးတော့စီစဉ်ဥစ္စာတိုးတက်ကြ ကိုချမ်းသာစိတ်ချမ်းသာရှိကြမယ်ဆိုတဲ့ကောင်းမှာပဲလို့မိမိကိုမုန်းနေတဲ့တတ္တဝါတောင်မှမိမိကိုယံပြုတ်နေတဲ့တတ္တဝါကိုတောင်မှသူရဲ့ជីវချမ်းသာမှုကိုမြင်ရတဲ့အခါမှာဝမ်းသာတဲ့မုဒိတာစိတ်ဖြစ်အောင်နှလုံးသွင်းရတယ်တဲ့အဲ့ဒါပြမစိုးပဲစူးစူးပြေပြေလေးနေတဲ့စိတ်ပေါ့ပြမစိုးတရား အဒီအိဒါကတော့သူအဲ့ဒီမုဒိတာရဲ့ဆန့်ကျင်ပဲပဲသူတော်ဘာជីវချမ်းသာပြီဆိုကိုယ်နဲ့လည်းဘာမှမဆိုင်မဲနဲ့တက်တက်မနာလိုစိတ်ဖြစ်နေတာသူတို့ဘာရုပ်ချောတာလည်းမနာလိုဘူးသူတို့ကစီဝတက်တာလည်းမနာလိုဘူးသူတို့ဘာခိုးတဲ့ပညာတက်တာပညာသားတာလည်းမနာလိုဘူးအလုတ်ကြီးအကင်ကြီးတွေနဲ့ကြီးပွားနေတာလည်းမနာလိုဘူးသူတို့ဘာခိုးတဲ့ခင်မင်သူမိတ်ဆွေသင်္ခါပေါ်နေမနာလိုဘူးဘုန်းကြီးချင်းဆိုလို့ရှိရင်လည်းသူတို့ဘာခိုးတဲ့ဘုန်းကြီးနေတာမနာလိုဘူးသူတို့ဘာခိုးတဲ့ နာမည်ကြီးနေတာမနာလိုဘူးသူတို့ဘာကိုယ်ရဲ့ပညာတတ်နေတာမနာလိုဘူးသူတို့ဘာကိုယ်ရဲ့အကျင့်သိက္ခာကောင်းနေတာမနာလိုဘူးအဲဒီကဒီတရားကဘုန်းကြီးတွေမှာပိုးပေါ်သလားတော့မသိပါဘူးတဲပြီးတော့အတွေ့အများတယ်အိဒါတရားမနာလိုတဲ့တရားအမှန်တန်ဆိုးတဲ့တရားပဲဘုန်းကြီးကဟိုဆင်းရဲငြိမ်းအေးချမ်းသာရေးခရိယာများဟောတဲ့တရားစာအုပ်ထဲမှာပြောထားတယ်ကိလေသာတရားတွေကအဆိုးဆုံးကတော့အိဒါတရားပဲလို့ ပိတ္တာဟာအဆိုးဆုံးအယုတ်ဆုံးပဲလောဘတွေလည်းဆိုးတယ်ဒေါသတွေလည်းဆိုးတယ်မောဟတွေလည်းဆိုးတယ်။ဘာကြောင့်လဲလို့ဆိုတော့သူတို့ဘာကြီးဝချမ်းသာနေတာမကြီးဝမချမ်းသာဘူးဆိုလို့ရှိရင်ကိုကတောင်းတတ်နိုင်တယ်များနှုတ်ဤဆောင်ပါခြင်းကိုဤဆောင်ပါခြင်းနဲ့ကုညီထောက်ပံ့ရအောင်မှာအဲ့ဒါကိုကိုယ့်ရဲ့ကုညီထောက်ပံ့မှုမရှိဘဲနဲ့သူသူကဉဏ်ဝိရိယအလျော်စွာကြီးဝချမ်းသာအစဉ်ပြေးနေတာကိုတက်တယ်မကြည့်ရမရှိရမနာလိုစိတ်ဖြစ်နေတာ ဘာမှမဆိုင်မင်းနဲ့အကိုလည်းရတာမဟုတ်အဲ့ဒီစိတ်ဖြစ်လို့ကို့မှာတစုံတရာရရင်လည်းဟုတ်သားအခုဘာမှလည်းမရဘူးအင်မတန်ဆိုးတဲ့စိတ်နည်းနည်းဆိုးတဲ့စိတ်မဟုတ်ဘူးအဲနေရာတိုင်းမှာလည်းရှိနေတာပဲလူစုလူဝေးနဲ့ရှိနေတဲ့နေရာတိုင်းမှာရှိတယ်ရုပ်မှာလည်းရှိတယ်စစ်တပ်ထဲမှာလည်းရှိတယ်စာသင်ကျောင်းတွေမှာလည်းရှိတယ်တက္ကသိုလ်တွေ university တွေဘာတွေမှာလည်းရှိတာနေရာတိုင်းမှာရှိနေဒီတရားအင်မတန်ဆိုးတဲ့တရားဒါကြောင့်ဘုန်းကြီးတို့ရွှေကျင်ကိုင်းရဲ့ ဒုတိယသာသနာပိုင် မဟာဝိတုဒ္ဓမရာမဆရာတော်ဘုရားကြီးကသူရေးတဲ့စိတ်ဓာပိဓာနနီဆိုတဲ့စာအုပ်ထဲမှာဒီအိဒါတရားကို ခွေးတရားလို့နာမည်တက်ခဲ့တယ်။ဘုန်းကြီးကသဘောကျတယ်။ခွေးတရားတဲ့။ဟုတ်တာပဲ။သူများကြီးပွားချမ်းသာနေတယ်ဆိုလို့ရှိရင်ကိုကအလိုလိုဝမ်းသာပြီးကိုကချမ်းသာမှုကုသနေအောင်ဖြစ်နေရမှာအဲ့ဒါကိုသူဝါချင်းကြီးပွားချမ်းသာနေတာကို ဘာမှကိုယ်နဲ့ပဲလည်းမပတ်တဲ့ကိုယ်နဲ့လည်းမဆိုင်မင်းနဲ့တက်တက်မနာလိုစိတ်ဖြစ်ပြီးမနစ်မြုပ်နိုင်ပဲဖြစ်နေတာတက်တက်စိတ်မချမ်းသာပဲဖြစ်နေတာအဲ့တော့ဒီလောက်အကျိုးရုပ်စေတဲ့စိတ်ကိုထားတာကတော့ဆရာတော်ကြီးနှိုင်းတဲ့အတိုင်းခွေးစိတ်ပဲခေါ်ရမှာ ခွေးစိတ်လိုပဲခေါ်ရမှာပဲဆရာတော်ကြီးကဘယ်နဲ့ရေးတယ်လဲလို့ဆိုတော့ခွေးနှကောင်နဲ့တကောင်တကောင်ခင်ခင်မင်မင်နဲ့တကောင်ပြေးတကောင်ကနောက်ကလိုက်လိုက် ကြည်သားတဲ့အနေနဲ့ကြိုက်လိုက်တကောင်ကအဝိဇ္ဇလေးဆွဲသွားလိုက်အဲဒီအဝိဇ္ဇနောက်တကောင်ကလိုက်ဆွဲလိုက်နေပျော်ပျော်ပါးပါးကစားပျော်မြူနေကြတာတဲ့အဲ့ဒီကစားပြော်မြူနေတုန်းမှာပဲအမဲရိုးတစ်ချောင်းတွေ့လိုက်တာနဲ့တွေ့တဲ့ခွေးကသွားပြီးတော့အဲ့ဒီအမဲရိုးခောက်ကြိုက်လိုက်တယ်တဲ့အဲ့ဒီအမဲရိုးကြိုက်တဲ့ခွေးအမဲရိုးကြိုက်တာမြင်တာနဲ့ခုနပျော်ပျော်ပါးပါးချစ်ချစ်ခင်ခင်ကစားနေတဲ့ခွေးကမနာလိုဘူးတဲ့မနာလိုပဲနဲ့အနာသွားဟိမ့်နေဟောက်တယ်တဲ့ ဟိုင်းဟောက်ရင်မကဘူးသူ့အမဲရိုးသွားလူတယ်အဲ့ဒါနဲ့ပဲခွင်းတကောင်ဟိုင်းရဟောက်ရကနေပြီးတော့တကောင်တကောင်ကြိုက်ကြခဲကြလို့မလို့သွေးရဲရဲတန်ရဲရဲအလဲလဲအကွဲကွဲနဲ့ဖြစ်ကြရောတဲ့ဒါဟာမနာလိုတဲ့စိတ်ကဖြစ်တာတဲ့အဲ့ဒါကြောင့်အိဒါတရားဟာခွေးစိတ်တဲ့ခွေးတရားတဲ့ဘုန်းကြီးကသဘောကျအဲအိဒါတရားလက်ခံထားတဲ့ပုဂ္ဂိုလ်ဟူသမျှအဲ့ဒါ ခွေးစိတ်ရှိတဲ့ပုဂ္ဂိုလ်လို့ဆိုရမှာပဲဆရာတော်ကြီးရဲ့အလိုရဆိုရင်ဘုန်းကြီးလည်းသဘောကျသဘောတူတယ်တော်တော်ရုပ်ကန်းတဲ့စိတ်တော်တော်ရုပ်ညံ့တဲ့စိတ်အဲ့ဒီစိတ်လောက်ရုပ်ညံ့တဲ့စိတ်ကဘာမှမရှိဘူးလို့ဘုန်းကြီးကတော့ထင်တယ်အဲဒါကြောင့်ဒီစိတ်များမိမိတို့တဏ္ဍမအနာမတိစေရမုဒိတာစိတ်များများမွေးကြဟောသူတရားတက်တယ်ဆိုလဲ တရားတက်မှပေါ့သူကတရားစိစိငါငါစိစိဆက်ဆက်ကျူးကျူးဆက်ဆက်အထုတ်တာရှုမှတ်မှုမလွတ်စေရဘူးမျက်စိကလည်းဘယ်မှမကြည့်ဘူးအမြဲတမ်းလုံပြီးစက္ကန့်တိုင်းမိနစ်တိုင်းရုပ်ဖြစ်သမျှနာမ်ဖြစ်သမျှလှုပ်ရှားသမျှသူရှုနေနိုင်တာတော်လိုက်တာငါနဲ့အားကြလိုက်တာငါသူ့လောက်အာမထုံနိုင်ဘူးအဲဝမ်းသာရသူတရားလျှောက်တာကြားလို့မလို့တရားတွေတွေ့တာတွေကြားရတဲ့ခါလဲအေးဝမ်းသာတာသူဒီတဲ့ပို့ပြီးတရားတွေ့တဲ့ပါစေငါလည်းသူ့ရဲ့တရားသူ့လောက်တရားတွေ့တဲ့ရပါလို့ဤသူ့လိုပဲငါကြိုးစားမဟဲ့လို့ အဲဒါလိုမုဒိတာစိတ်ကနေပြီးတော့အားကြတဲ့စိတ်ဝင်ပြီးကိုယ်လည်းပဲကြိုးစားရမှာအဲဒါလိုဖြစ်ရမှာထို့တူပဲသူများစီးပွားဥစ္စာတက်နေတာအိမ်ကြီးရခိုင်တိုက်ကြီးတာကြီးကားကြီးတွေနဲ့သွာလာစီးပြီးတော့နေတာသူများရုပ်ဆင်းရင်ကယူပကာယတင်နေချောမောနေတာလူကြီးလူငယ်များနေတာဘုံတန်ကြီးမနေတာလက်တပကရှင်လန်းနေတာအစိုက်ဒီလူကြီးညိုများနေတာဒါတွေတွေ့ရင်ကိုကဝမ်းပါရမယ်အဆင်ပြေလိုက်တာနော်သူရှေးကံကလည်းကောင်းလို့ ပစ္စုပန်ဉာဏ်ဝိရိယလည်းကုလို့မို့ဒီလောက်အဆင်ပြေတာပဲဝမ်းသာလိုက်တာငါလည်းသူ့လိုဖြစ်အောင်ကြိုးစားအောင်မှမုဒိတာစိတ်ကနေပြီးအားကြတဲ့စိတ်အားကြတဲ့စိတ်ကနေပြီးကြိုးစားတဲ့စိတ်အဲ့ဒါလိုဖြစ်ရမှာအခုအဲ့လိုမဖြစ်ဘဲနဲ့ပြောင်းမြန်ပြန်ဖြစ်တာတော့တော်တော်ကိုဆိုးတာပဲဒါကြောင့်မလို့ဆရာတော်ကြီးကခွေတရားတဲ့ခွေစိတ်တဲ့ဘုန်းကြီးကအဲ့ဒီစာလေးကောင်းလွန်လို့ဖတ်တောင်ပြရင်ရုတ်တရက်စာအုပ်ကရှာမရလို့တော်တော်ကောင်းတယ်စာ စိတ်ဓာပိဒါနနီတဲ့အပေါက်ပိတ်ကြံလို့ဆိုတယ်စိတ်ဓာဆိုတာအပေါက်ပိဒါနနီဆိုတာပိတ်တာအပေါက်ပိတ်ကြံဆိုတာနေတာတန်ဒီအစာရှိတဲ့အာလတယနိုင်မိတာပြင်းကြီးတာအစာရှိတဲ့ဒီတရားတွေဒီအပေါက်တွေပိတ်ကြောင်းဆိုတဲ့တရားဒါကြောင့်အဲ့ဒီခွေးစိတ်ခွေးတရားမိမိတဏ္ဍာမှာမတိလာအောင်ယောနိသောမတတိကာရအသင်းနဲ့နှလုံးသွင်းပြီးတော့ဘယ်ရာမဆို့ သူများကြီးဝါချမ်းသာတာမုဒိတာဖြစ်နိုင်ပါစေတဲ့ဆိုမနာလိုမှာချွေရန်กว่าจิตาချွေရန်စီမနာလိုမှာချွေရန်กว่าจิตาချွေရန်စီจิตาချွေရန်စီဆိုမနာလိုမှာ ကြည်သာချွေရန်စီဆိုတာဗာပြောတာတော့ကြည်သာတယ်ဆိုတာဝမ်းသာတာပြောတာဟုတ်လားဝမ်းသာတာသူများကြီးပွားတာချမ်းသာတာကောင်းစားတာတိုးတက်တာကိုဝမ်းသာတဲ့စိတ်အဲဒီဝမ်းသာတဲ့စိတ်အဲဒါလို့သူတစ်ပါးကြီးပွားတိုးတက်ချမ်းသာတာကိုဝမ်းသာပြီဆိုလို့ရှိရင်တဲ့ကိုယ်မှလူကြီးလူပင်ပေါ်ရောအချွေရံများရောတဲ့အဲမနာလိုဘူးဆိုလို့ရှိရင်တော့တဖြည်းဖြည်းအချွေရံနေနဲ့ကုန်ပြီလားမှတ်ထားရောတဲ့ဒါကသူ့ဘလူလင်ကမြတ်စွာဘုရားကိုလျှောက်ထားလို့မြတ်စွာဘုရားက ဟောကြားတဲ့တရားသုဘလင်္ကာမြတ်စွာဘုရားလူတွေလောကမှာလူချင်းတူပါလျက်ကနဲ့ဆင်းရဲချမ်းသာကြွားချတဲ့ရုပ်ချောရုပ်ဆိုးကြွားချတဲ့အနှိမ့်အမြင့်ကြွားချတဲ့အချွေရာအနှဲအများကြွားချတဲ့အသက်အတူရှိကြွားချတဲ့အကြောင်းဘာပါလဲဖုရားလို့မေးလျှောက်လို့မလို့မြတ်စွာဘုရားကတခုစီတခုစီဖြေတာ အချွေရာနဲတာကတော့တခြားလည်းမဟုတ်ဘူးတဲ့မနာလို့တဲ့စိတ်ထားကြောင့် အချွေရံများတာတော့တခြားကြောင့်မဟုတ်ဘူးတဲ့မုဒိတာဝမ်းမြောက်တဲ့စိတ်ထားကြောင့်တဲ့ဒါဖြေတယ်။ညမိမိက သူတစ်ပါးကိုမနာလိုလို့ရတဲ့နည်းနဲ့သူတစ်ပါးဂုံကိုချိုးဖက်ဖြစ်စီရအောင်နှိပ်လိုတဲ့စိတ်ထားကြီးလို့နှိပ်ရင်အကြောင်းတရားဆိုတာအကြောင်းရှိရင်အကျိုးဖြစ်တာပဲ။အကြောင်းမရှိရင်အကျိုးမဖြစ်ဘူး။ညသူတစ်ပါးကိုနှိမ်နဲ့နှိပ်တဲ့စီဝါပြက်အောင်နာမည်ပြက်အောင်ရုပ်ဆင်းယူပကာယပျက်စီးအောင် လောက်တဲ့စိတ်နဲ့ကြိုးပမ်းအားထုတ်ပြီဆိုလို့ရှိရင်ဒါအကုသိုလ်ပဲအကုသိုလ်အကြောင်းတရားကြောင့်သူ့လည်းတနေ့နေ့တော့အဲ့ဒီအကုသိုလ်ကအကျိုးပေးမှမဟုတ်ချတယ်အကုသိုလ်ကအကျိုးပေးမှမဟုတ်ချတယ်ဒါကြောင့်ဒီမှာဤတော်ရှင်မန္လိဆရာတော်ဘုရားကြီးကသူ့ကိုချီးမြှောက်ကိုကိုမြောက်ဤရွင်ဖောက်အလိုဝမတိုးနှင့် သူ့ကိုဂုံနှိမ်ကိုကိုနှိမ်ဤ စည်းစိမ်အရာသူချမ်းသာ၌အိတ်တာမပြုဝမ်းမြောက်ရှုလော့သူကိုစောင့်မှ သူကကိုယ်ကိုကြည်ညိုမေတ္တာစောင့်နိုင်ရာ၏သူများရဲ့ဂုဏ်ကိုမဖြည့်ဆည်းပဲနဲ့ဂုဏ်ရှိရှိသလောက်ကလေးကိုချီးမြှောက်ပြီးပြောတယ်ဆိုလို့ရှိရင်တဲ့ကိုယ်ဂုဏ်မြောက်ပါတယ်တဲ့သူကိုချီးမြှောက်ကိုယ်ဂုဏ်မြောက်၏ဟုတ်တယ်ဗောလူတယောက်တော်တယ်ဆိုလို့ရှိရင် ဩတရားအထုတ်ဖို့ရတယ်သီလဆောက်တည်ဖို့ရတယ်တရားနာဖို့ရတယ်ကိုချင်းသီလကောင်းတယ်သူမိမိရော့ရော့နဲ့စီစဉ်ဥစ္စာတွေမေ့မျောမနေဘူးကုသိုလ်တိုးပွားကြောင်းသန္တရာဝဆင်းရဲကလွတ်မြောက်ကြောင်းတရားလေးတွေသူတတ်နိုင်နေမြကြိုးစားအထုတ်ဖို့ရတယ်လို့အဲ့ဒီပုဂ္ဂိုလ်ကိုတခြားပုဂ္ဂိုလ်ရှေ့မှာချီးမြှောက်ပြောဆိုလို့ရှိရင်အဲ့ဒီတခြားပုဂ္ဂိုလ်ကချီးမြှောက်ပြောဆိုတဲ့ပုဂ္ဂိုလ်ကို အထင်မသေးတော့ဘူးပေါ့။ဩဒေါ်တာပဲချီးမြှောက်တဲ့ပုဂ္ဂိုလ်ကို ချီးမြှောက်တတ်တဲ့ပုဂ္ဂိုလ်ပဲချီးမြှောက်လိုစိတ်ရှိတဲ့ပုဂ္ဂိုလ်ပဲချီးကျူးလိုစိတ်ရှိတဲ့ပုဂ္ဂိုလ်ပဲလို့ဘေးကလူကကိုယ့်ကိုအထင်သေးမသွားဘူးအထင်ကြီးလာတဲ့ဂုံတင်းလာတယ်အဲ့ဒါကြောင့်မလို့ကိုယ့်ဂုံဟာမြင့်တက်လာတယ်ဒီလိုမဟုတ်ဘဲနဲ့ကိုကလူတယောက်ရဲ့ကြီးပွားချမ်းသာနေတာကိုနှိမ့်နှိမ့်ချကြကိုကဘာမှမဆိုင်မဲနဲ့သွားပြောလိုက်ပြီဆိုရင်အဲ့ဒီစကားကြားရတဲ့ကြားလူကကိုယ့်အထင်သေးပြီပေါ့ မလီလူနဲ့သူမြအပြစ်ပဲလိုက်ပြောနေတယ်သူကဖြင့်အပြစ်တွေဘလပွေနဲ့သူမြရဲ့ဗါတဲ့ဟိုခေခေစကားပြောကြတာလေခေစကားပြောကြတာစကားရိုင်းရိုင်းပါဟိုတောဘက်မှာသုံးတာဒီမြန်ရန်ကုန်မြို့တော့သုံးလားမသုံးလားမသိဘူးအဲ့ဒါစကားရိုင်းရိုင်းမိမယ်လို့မလို့အတိဘယ်ကောင်းလို့မလို့ဘုန်းကြီးကသုံးလိုက်ရအောင်မယ်ပရိသတ်ကခွင့်ပြုလားမသိဘူးနည်းနည်းတော့ဟောပြုဖို့မရဘူးဟမ် ပြူပြူတယ်ဆိုရင်တော့သုံးလိုက်အောင်မယ်နော်သူများမျက်ခြေနှမ်းစိလောက်ကိုမြင်တယ်တဲ့ကိုမျက်ခြေတပိဋ္ဌာမမြင်ဘူးတဲ့ဟောကြားဘူးကြလားဒီစကားဟောကြားဘူးတယ်လားကဲမဟုတ်ဘူးလားအဲအဲ့ဒါကို့မှာအပြစ်တွေဒုနဲ့ဒေရှိနေတာတော့ဒါကိုတော့ပြန်မကြည့်ဘူးသူများအပြစ်နည်းနည်းလေးရှိတာသို့မဟုတ်မရှိတာကိုတော့အပြစ်ကြီးကြီးလုပ်ပြီးတော့ နှိမ့်ချပြီးပြောပြီးဆိုတော့အဲ့ဒီပုဂ္ဂိုလ်ကိုကြားရတဲ့ကြားလူကဘလို့ထင်မလဲအထင်သေးမလားအထင်ကြီးမလားအထင်သေးတာပေါ့ကိုယ်ကုံနှိမ့်မသွားဘူးလားသူ့ကိုဂုံနှိမ့်ကိုယ်ကုံနှိမ့်ဤတဲ့မမှန်ဘူးလားသိမှန်လားကျမ်းဂန်ကအဲ့ဒါလိုပုဂ္ဂိုလ်မျိုးဟာအမြဲတမ်းဆင်းရဲနေတဲ့ပုဂ္ဂိုလ်မျိုးတဲ့ကိုယ့်အပြစ်ကိုမရှုဘဲနဲ့သူတို့ဘာအပြစ်ကိုရှုနေတဲ့ပုဂ္ဂိုလ်ဟာပရဝိဇာနုပတိတ္တနေသံဥဇာနာတင်ကြီးနော အာတဝတတဝတ္တန္တိတတပညာနာဝတ္တတိတဲ့သူတစ်ပါးအပြစ်ကိုပဲရှားပြီးတော့သူတစ်ပါးကိုကဲ့ရဲ့ဖို့ပဲကြံစီစဉ်းစားပြီးတော့နှိမ့်ချဖို့ပဲစိတ်ကူးနေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်မှာအာသဝတရားတွေပဲတိုးပွားတယ်ပညာမတိုးပွားဘူးဒါကြောင့်သူကိုချီးမြှောက်ကိုကုံမြောက်ဤယွင်းဖောက်အလိုဝမတိုနှင့်ဝမတိုနဲ့ဆိုတာဒါမစ္စေရာပြောတာမစ္စရိယကိုပြောတာဒါတော့ထားခဲ့တော့ထည့်ပြီးတော့ပေးလိုက်တာ သူ့ကိုဂုံနှိမ်ကိုဂုံနှိမ်ဤတဲ့သူ့ဂုံနှိမ်အောင် ပြောဆိုပြုလုပ်တယ်ဆိုရင်ကိုဂုံနှိမ်တာသိကြတယ်အဲ့ဒီသူတစ်ပါးဂုံကိုဖြက်လို့ဖြက်စည်းလုပ်တဲ့ပုဂ္ဂိုလ်ကဘာနဲ့တူတယ်လဲလို့ဆိုတော့ဘယ်လိုပုံကမျိုးနဲ့တူတယ်လဲလို့ဆိုတော့သူတစ်ပါးကိုအမြင်ကလို့မလို့မစင်ကိုပါဇက်နဲ့ငုံပြီးထိုးရတဲ့လူနဲ့တူတယ် ဘယ်နဲ့တော့မဟုတ်လားဟမ်သူတို့ကအမြင်ကလို့မလို့အဲ့ဒါသူတော့ညစ်ပပေရေးကုံရောဟဲ့ဆိုပြီးတော့မစင်ကိုပါးစပ်နဲ့ငုံပြီးထွေးလိုက်တယ်ဂိုင်းညစ်ကြရောဟဲ့ဆိုပြီးတော့ဘသူအရင်စပြီးညစ်ပတော့ဟဲ့အဲ့ဒီတိုင်းပဲသူတို့ကကုံနှိမ့်အောင်နှိမ့်လို့တဲ့ပုံကူများပြီးတော့အဲ့ဒီပုံကူကဟိုပုံကူမျိုးနဲ့လည်းတူသေးတယ်ဘယ်ပုံကူမျိုးတော့ဟမ်မသိရဘူးသိအောင်ပြောအောင် ကလေးချင်းကစားတဲ့အခါကျတော့တွေ့ဘူးလိမ့်မယ်ဘုန်းကြီးတို့ငယ်ငယ်ကတော့ဖုတ်ထဲဖုံနဲ့ကစားကြတာတော့အဲ့တော့တယောက်တယောက်ဘာလုပ်တယ်လဲဆိုတော့တစ်ခါတစ်ခါကျတော့စစ်တိုက်တန်းကစားတယ်ဘုန်းကြီးတို့လက်နဲ့ကပါလဲဆိုတော့ဖုတ်လေအဲ့ဒါဟိုဘက်လူဖုံနေပေရောဆိုပြီးလေးအောက်ကနေပြီးဖုတ်တွေကျုံပြီးကုန်းပစ်လိုက်တယ်သွားရောဟဲ့ဆိုပေတော့ဘသူပေတော့ဘာကြောင့်လဲအေးအဲ့ဒီဟာနဲ့တိတ်တူတာသူမြဂုံနေအောင်လုပ်တဲ့လူဟာ သူများကတော့ဂုံမနေကိုယ်ဂုံမဲနေနဲ့ဒါကြောင့်မလို့လေးအောက်ကနေပြီးသူများဖုံနဲ့ကြုတ်ပြီးပက်တဲ့လူနဲ့တူတယ်အမတန်ဆင်ញင်စရာကောင်းတဲ့စိတ်ထားတဲ့တော်တော်ယုံညံ့တယ်သူကိုဂုံနှိမ်သူကိုဂုံနှိမ်ဤစည်းစိမ်အရာသူချမ်းသာ၌အိတ်တာမပြုဝမ်းမြောက်ရှုလောတဲ့သူများရဲ့စည်းစိမ်ချမ်းသာကိုမနာလိုတဲ့စိတ်ဘယ်တော့မှမရှိနဲ့မရှုစိတ်နဲ့စိတ်ဘယ်တော့မှမရှိနဲ့မနှက်မြို့တဲ့စိတ်ဘယ်တော့မှမရှိနဲ့တဲ့ ဝမ်းမြောက်ပါတဲ့တတ္တဝါတယောက်ချမ်းသာရောက်တယ်ဆိုလို့ရှိရင်ဝမ်းမြောက်ရမယ်ဝမ်းမြောက်ပြီဆိုလို့ရှိရင်ဝမ်းမြောက်တဲ့လူမှချမ်းသာကူးဆက်လာတာပဲမကူးဆက်ဘူးလားဝမ်းသာရင်ချမ်းသာတာပေါ့ဝမ်းမသာရင်မချမ်းသာဘူးဒါကြောင့်မလို့သူ့စီကကိုဘာမှမရပဲနဲ့သူရဲ့စီဝဥစ္စာတိုးတက်နေတာကိုကိုကဝမ်းသာနေတာနဲ့ကိုအလိုလိုချမ်းသာနေတာစီစိန်အရာသူချမ်းသာ၌အိတ်သာမပြုဝမ်းမြောက်ရှုလော့ သူ့ကိုစောင့်မှသူကကိုယ့်ကိုကြီးညိုမေတ္တာစောင့်နိုင်ရ၏သူ့ကိုစောင့်မှဆိုတာ သူ့အပေါ်မှာကိုကမနှိမ်ချပဲအပြစ်မမြင်ပဲအပြစ်မပြောပဲနဲ့စောင့်ဆောင်စီစီထိမ့်ထိမ့်သိမ့်သိမ့်နေမှသူကလည်းကိုယ့်ပေါ်မှာစောင့်ဆောင်စီစီထိမ့်ထိမ့်သိမ့်သိမ့်နေတယ်ဒီနေ့အဖြစ်ဆိုလို့ရှိရင်သူ့ကိုကိုကစောင့်ရှောက်မှသူကလည်းကိုယ့်ကိုပြန်ပြီးတော့စောင့်ရှောက်တယ်တဲ့ သူကိုစောင့်မှသူဟာကိုကိုကြည်ညိုမေတ္တာစောင့်နိုင်ရ၏မဂ္ဂဒေဝလင်္ကာသစ်အပိုက်185ကိုင်ဆိုသူကိုချီးမြှောက်ကိုကိုမြောက်၏ရွင်ဖောက်အလိုဝမတိုးနှင့်သူကိုဂုံနှိမ့်ကိုကိုနှိမ့်၏စည်းစိမ်အရာသူချမ်းသာ၌ အိတ်သာမပြုဝမ်းမြောက်ရှုလောသူကိုစောင့်မှသူကကိုယ်ကိုဤညိုမေတ္တာစောင့်နိုင်ရ၏သို့ အဲ့ဒီမှာအိတ်တာမစ္စရိယနှစ်ခုလုံးနဲ့ဆောင်းတဲ့ဆိုင်တဲ့အကြောင်းရကလေးတခုမြတ်စွာဘုရားလက်ထက်ကကတ္တပမြတ်စွာဘုရားလက်ထက်ကဖြစ်ခဲ့ မစ္စရိယအဲ့ဒီဟာလေးကမစ္စရိယနဲ့လည်းပဲသက်ဆိုင်တယ်မစ္စရိယသဘောပြောတော့လည်းပဲဒီသဘောလေးပါလာလိမ့်မယ်ကတ္တပမြတ်စွာဘုရားလက်ထက်ကယောအတရားမှာဘုန်းကြီးတစ်ပါးကြောင်းထိုင်တယ် ကြောင်းထိုင်တော့သူ့တကာကသူ့ကိုတော်တော်ကြီးညိုတယ်ဒါကြောင့်အစစရရဘာမှပစ္စည်းလေးပါမလိုရအောင်လူရန်ထောက်ပံ့တယ်အဲဒါလိုနဲ့အစဉ်ပြေပြေနေရင်ကအဲဒါလိုသာတကာကမလိုရအောင်လူရန်ထောက်ပံ့ပြီးတော့နေတော်လည်းပဲဘုန်း